ခန်းကြီး9အငယ်1မှ9ထိုအခါပရောဖက်ဟာဂါနှင့်ဤဒေါတာပရောဖက်ဇာခရီတို့သည်ယူဒပြည်သူယေရုရှလင်မြို့သားယူဒသူတို့အားသာရဖျားအခွင့်နှင့် ဟောကြ၏ထိုတို့ဖျားသခင်ဤပရောဖက်တို့သည်ဝိုင်းသဖြင့်ရှာလတိလတာဇေရုဘပေလနှင့်ယောဇဒက်တာယောရှုသည်ထ၍ယေရုရှလင်မြို့၏ဗိမာန်တော်ကိုတည်ဆပြုပြန်ကြ၏ ထိုအခါမြစ်အနောက်ဖက်မြို့ဝန်တာတနဲနှင့်ရှေတာဘောဇနဲမှစ၍သူတို့အပေါင်းဖော်တို့သည်လာ၍ဤအိမ်ကိုတိဆောက်ရမည်ဤမြို့ရိုးကို ပြုပြင်ရမည်အကြောင်းအဘဲသူမှားထားသည်ဟု၍၎င်းဤအိမ်ကိုတိဆောက်သောသူ၏အမိကားအဘယ်သို့နည်းဟု၍၎င်းမေးစစ်ကြတော်လဲဒါရိမင်းအမိန်တော်မရောက်မီအလုတ်ကင်မပြတ်စေခြင်းငှာ ဘုရားသခင်သည်ယူဒမျိုးသားအသက်ကြီးသူတို့ကိုထောက်ရှုတော်မူ၏။တို့ဖြစ်၍အထံတော်သို့ရှောက်စာကိုပေးလိုက်ကြ၏အငယ်6မှ7မြစ်နောက်ဖက်မြို့ဝန်တာတနေနှင့်ရှေတာဘောဇနေမှဆ၍သူတို့အပေါင်းဖော်မြစ်အနောက်ဖက်၌နေသောအဖတတ်လူတို့သည်ဒါရီမင်းကြီးထံသို့ပေးလိုက်သော စာချက်ဟုမူကားဒါရိမင်းကြီး၌အစဉ်ချမ်းသာရှိပါစေသောကျွန်တော်တို့သည်ယူဒပြည်တွင်ကြီးမြတ်သောဘုရားသခင်၏အိမ်တော်သို့ရောက်၍ထိုအရသားတို့သည်အိမ်တော်ကိုကြောက်ကြီးနှင့်တီလုတ်လျက်ကြောက်ထံပေါ်မှတစ်သားကိုတင်လျက်အလျင်အမြန်လှုပ်ဆောင်၍အကြံထမြောက်ကြောင်းကိုတိမှတ်တော်မူပါဤအိမ်ကိုတိဆောက်ရမည်ဤမျိုးရိုးကို ပြုပြင်ရမည်အကြောင်း အဘယ်သူမှားထားသနည်းဟု၍၎င်း သူကြီးတို့၏အမိများကိုစည်ရင်ယူ၍အထံတော်သို့ပေးလိုက်ခြင်းဟာတကြီးတို့၏အမိများကို၎င်းအသက်ကြီးသူတို့၌မေးမြန်းသောအခါသူတို့ကငါတို့သည် ကောင်းကင်နှင့်မြေကြီးရှင်ဘုရားသခင်၏ကျွန်တော်ဖြစ်ကြ၏ရှေးကာလ၌ကြီးမြတ်သောဣဒရေလရှင်ဘုရင်တည်ထောင်တော်မူသောအိမ်တော်ကိုယခု ပြုပြင်ကြ၏ အငယ်၁၂မှ၁၉ငါတို့ဘိုးဘီတို့သည်ကောင်းကင်ဘုံ၏အရှင်ဘုရားသခင်၏အမျက်တော်ကိုနှိုးဆော်သောကြောင့်သူတို့ကိုခါလဒဲမင်းဘာဘူးလုံရှင်မြင်းနေဘုခနေစာလက်သို့အပ်တော်မူသည်ဖြင့်ထိုရှင်မြင်းသည်ဤအိမ်တော်ကိုဖျက်ဆီး၍ပြည်သားတို့ကိုဘာဘူးလုံမြို့သို့တိမ်သွား၏ဘာဘူးလုံရှင်မြင်းကုရုတီနန်းဆန်ပထမနှစ်တွင် ဤဗိမာန်တော်ကို ပြုပြင်ရမည်အကြောင်း မိန်တော်မူ၏။နေဗုခဒ်နေဇာသည်ယေရုရှလင်မြို့၏ဗိမာန်တော်တဲကထုတ်၍ဘုရားသခင်အိမ်တော်နှင့်ဆိုင်တော်လဲဘာဘူးလုံမြို့၏ဗိမာန်သို့ဆောင်သွားသော ရွှေတစားငွေတစားတို့ကိုကုရုမင်းကြီးသည်ဘာဘူးလုံမြို့၏ဗိမာန်တဲကတဖန်ထုတ်၍ရှေရှပါစာအမည်နှင့်မြို့ဝန်အရာ၌ခန့်ထားသော သူလက်သို့အပ်တော်မူလျက် ဤတစားတို့ကိုယူ၍ယေရုရှလင်မြို့၏ဗိမာန်တော်သို့ဆောင်သွားလော့ဘုရားသခင်အိမ်တော်ကိုမိမိနေရာ၌တည်ပြန်စေဟု မိန့်တော်မူသည့်အတိုင်းထိုရှေရှပါစာသည်လာ၍ယေရုရှလင်မြို့၏ဘုရားအိမ်တော်အမြင့်ကိုချထားသဖြင့်ထိုအချိန်မှစ၍ယခုတိုင်အောင်ငါတို့သည်တီလုတ်လျက်လက်ဆက်မတတ်သေးဟု ပြန်ပြောကြ၏တို့ဖြစ်၍ယေရုရှလင်မြို့၌ဘုရား၏ အိမ်တော်ကိုတည်ရမည်အကြောင်းကုရုမင်းကြီးအမိန်တော်ရှိသည်မရှိသည်ကိုသိလိုသဖြင့်ဘာဘူးလိုမျိုးဗန္ဒာတော်တိုက်၌ရှာဖွေစေခြင်းဟာ အလိုတော်ရှိလျင်ရှာဖွေစေတော်မူပါ နောက်တဖန်ဤအမှု၌အလိုတော်ရှိသည့်အတိုင်းကျွန်တော်တို့စီတို့ အမိန်တော်စာကို ပေးလိုက်တော်မူပါဟုလျှောက်စာ၌ပါသည်